ကောရိန္သုဩဝါဒစာပထမဆုံးခန်းကြီး၈အငယ်၁မှ9ရုတ်တုရှိ၌ပူဇော်သောရစ်ကောင်ရာမှာငါတို့ရှိသည်မြသည်ပိုင်းခြားတတ်သောဉာဏ်ရှိသည်ကိုငါတို့သိကြ၏ဉာဏ်သည်ထောင်လွှားစေတတ်၏မေတ္တာမူကားတိဆောက်တတ်၏အချင်းသူသည်ငါကားပညာရှိ ဖြစ်သည်ဟု၍စိတ်ထင်၏ ထိုသူသည်တိအပ်သည့်အတိုင်းအလင်းမတည်သေးဘုရားသခင်ကိုချစ်တော်သူမြည်ဒီကားဘုရားသခင်သိစေတော်မူသောသူဖြစ်၏ယုတ်ထုရှိ၌ပူဇော်သောရစ်ကောင်ကိုစားခြင်းအရာမှာယုတ်ထုသည်ဤလောက၌အချင်းဤတက်တဲ့ဖြစ်သည်ကို၎င်းတဆူဒီသောဘုရားသခင်မှတပါအဘယ်ဘုရားသခင်မြတ်မရှိသည်ကို၎င်းငါတို့သိကြ၏ဘုရားများအရှင်များဟုဆိုသည့်အတိုင်းကောင်းကင်ပေါ်မြေကြီးပေါ်မှာဘုရားဟု၍ခေါ်ဝေါ်သမုတ်တော်သူအများရှိတော် တော်လဲအကျင်ဖျားသခင်အထက်ကခတ်သိမ်းသောအရာဖြစ်၍အကျင်ဖျားသခင်အဖို့လို့ငါငါတို့သည်ဖြစ်ကြ၏ထိုခမည်းတော်ဖျားသခင်တပါးတည်းသာငါတို့၌ရှိတော်မူ၏အကျင်သခင်အားဖြင့်ငါတို့မှဆ၍ခတ်သိမ်းသောအရာဖြစ်ကြ၏ ထိုသခင်ယေရှုခရစ်တပါးတည်းသာငါတို့၌ရှိတော်မူ၏သို့တော်လည်းထိုညံကိုလူတိုင်းမရအချို့သောသူတို့သည်ယခုတိုင်အောင်ယုတ်တုရှင်၌ပူဇော်သောရစ်ကောင်ကိုစားသောယုတ်တုကိုထောက်သောစိတ်နှင့်စားကြသည်ဖြစ်၍သူတို့၌ကိုကိုကိုတည်သောစိတ်သည်အာနေသောကြောင့်ညဉ့်ညူးခြင်းသို့ရောက်တတ်၏အငယ်၈မှ73အစားတောက်အဖျင်ဘုရားသခင်ရှေ့မှမျက်နာရသည်မဟုတ် အစာကိုသုံးကံပြန့်ဖြင့်မြတ်သည်မဟုတ်ရှောင်ကံမြတ်ဖြင့်ရုပ်သည်မဟုတ်သို့တော်လည်းသင်တို့အခွင့်ကို အာနေသောသူတို့၌ထိမိ၍လဲเสียအကြောင်းမဖြစ်စေခြင်းငှာတတိပြုကြလော့အကြောင်းမူကားသင်သည်ပိုင်းခြားတတ်သောဉာဏ်ရှိလျက်ပင်ရုပ်ထုဆင်ထဲ၌စပွဲနာမှလျောင်းသည်ကို သူတစ်ပါးမြင်လျင် ကိုကိုကိုတိသောစိတ်အာနေသောသူသည်ရုပ်ထုရှိ၌ပူဇော်သောရစ်ကောင်ကို စားခြင်းငှာရဲမည်မဟုတ်လောထိုတို့ဖြစ်လျင်အကျဉ်းကြီးအကိုအဖို့လို့ငှာခရစ်တော်သည်အသေးခံတော်မူ၏အာနေသောထိုညီကိုသည်တင်ဤညံကြောင့်ပျက်စီးခြင်းသို့ရောက်ရပါသည်တကားတင်တို့သည်ညီကိုတို့ကိုထိုတို့ ပြစ်မှား၍သူတို့၌ကိုကိုကိုတိသောအာနေသောစိတ်ကိုထိခိုက်သောအခါ ခရစ်တော်ကိုလည်းပြစ်မှားရာသို့ရောက်၏တို့ဖြစ်၍ငါ၏အစာတောက်သည်ငါညီကိုကို မှားယွင်းစေလင်ငါညီကို၌မှားယွင်းเสียအကြောင်းမရှိစေခြင်းငှာအမဲသားကို အစင်မပြတ်ရှောင်မည်